အခန်းကြီး2အငယ်1မှ30ရှောလမုန်သည်သာရဖျား၏နာမတော်အဖို့အင်ကို၎င်းနန်းတော်ကို၎င်းတိဆောက်ခြင်းငှာအကြံရှိ၍ထမ်းရွက်တော်သူ9000တောင်ရိုးပေါ်မှာတစ်ခုတ်တော်သူ8000ကြီးရှုစီရင်ရတော်သူ3600တို့ကိုခွဲခန့်ပြီးမှတုရုမင်းကြီးဟိရန်ထံသို့ဆေလွတ်၍မင်းကြီးသည်ငါအဖဒါဝိဒ်၏နန်းတော်ဆောက်เสียဖို့ အာရစ်တစ်သားကိုပေးလိုက်သည်နှင့်တူငါ၌တဖန်ကျေးဇူးပြုပါလောဣဒရလမျိုးသည်အစဉ်ကျင့်ရသောတရားအတိုင်းဖျားရှိမှနတ်သားပေါင်းကိုမိရှို့ခြင်းဟံ၎င်းရှေတော်မုတ်ကိုအစဉ်တင်ခြင်းဟံ၎င်းညာဦးနန်နဲ့ဥပုံနေလာဆန်းနေငါတို့ဘုရားသခင်သာရဘုရား၏ဓမ္မပွဲနေ့တို့၌မိရှုရာရစ်ကိုပူဇော်ခြင်းဟံ၎င်းငါ၏ဘုရားသခင်သာရဘုရား၏နာမတော်အဖို့အိမ်တော်ကိုတည်ဆောက် ပူဇော်ရမည်ငါတိဆောက်ရသောအိမ်တော်သည် ကြီးရမည်ငါတို့ဖျားသခင်သည်ဖျားတကာတို့ထက်ကြီးမြတ်တော်မူ၏ကောင်းကင်နှင့်ကောင်းကင်တကာတို့၏အထွန်းအမြင့်ဆုံးသော ကောင်းကင်သည်ကိုရောကိုမဆန့်မခံနိုင်သည်ဖြစ်၍ ကျိန်းဝတ်တော်မူရာအိမ်ကိုအဘယ်သူတည်ဆောက်နိုင်မည်နည်း။ရှေ့တော်၌ယဇ်ကိုမီးရှို့ရာအိမ်မှတပါးအခြားသောအိမ်တော်ကိုတည်ဆောက်ခြင်းငှါငါသည်အဘယ်သို့သောသူဖြစ်သနည်း။ယခုမှာရွှေ၊ငွေ၊ကြေးဝါ၊သံ၊မောင်းသောအထည်၊နီသောအထည်၊ပြာသောအထည်ကိုလုပ်တတ်သောအတတ်၊ငါ့အဘဒါဝိဒ်ပြင်ဆင်၍ယေရုရှလင်မြို့၊ယုဒပြည်၌ငါ့ထံမှာရှိသောဆရာသမားတို့နှင့်ဝိုင်း၍ ထုလုပ်တတ်သောအတတ်နှင့်ပြည့်စုံသော သူတယောက်ကိုငါထံသို့စေလွတ်ပါ အာရစ်တတာထင်းယူတတာအာလကုံတတာများကို လေဗနုန်တောင်မှ ခုတ်၍ပေးလိုက်ပါမင်းကြီး၏ကျွန်တို့သည် လေဗနုန်တောင်ပေါ်မှတစ်ခုတ်တတ်တီကိုငါသိ၏တစ်တန်းအများကိုပြင်ဆင်ခြင်းဟံငါကျွန်တို့သည်မိချင်းကျွန်တို့နှင့်ဝိုင်း၍လုတ်ကင်ကြလိမ့်မည်ငါတိဆောက်ရသောအိမ်တော်သည်အလွန်ကြီး၍ အံ့ဩဘွယ်သောအိမ်ဖြစ်ရမည်တစ်ခုတ်သောမင်းကြီးကျွန်တို့အားဂျုံဆန်900 2000မူယောဆန်2000စပြည့်ရပတ်2000စီ2000ကိုငါပေးမည်ဟု မှာလိုက်လေ၏အငယ်7မှ16တူရုမင်းကြီးဟိရန်သည်စာရေး၍ရှောလမုန်ထံသို့ ပြန်ပေးလိုက်သည်ကသာရဖျားသည်မိမိလူမျိုးကိုချစ်တော်မူသောကြောင့် ကိုယ်တော်ကိုသူတို့ရှင်မင်းအရာ၌ချီးမြှောက်တော်မူပြီး၊ကောင်းကင်နှင့်မြေကြီးကိုဖန်ဆင်းတော်မူသောဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရားသည်ဗိမာန်တော်ကို၎င်း၊နန်းတော်ကို၎င်းတည်ဆောက်ခြင်းငှါတတ်စွမ်းနိုင်အောင်ဥာဏ်ကောင်း၍ပညာသတိနှင့်ပြည့်စုံသောသားကိုဒါဝိဒ်မင်းကြီးအားပေးတော်မူသည်ဖြစ်၍၊ထာဝရဘုရားသည် မင်္ဂလာရှိတော်မူစေသတည်း။ယခုမှာဥာဏ်ကောင်း၍လိမ္မာသောသူဟိရံအဘိကိုငါစေလွှတ်ပါ၏ သူ့အမိကားဒန်အမျိုးသမီးအဖကားတုရုအမျိုးသားဖြစ်၏သူသည်ရွှေငွေကြေးဝါတန်ကြောက်တက်သားမောင်းသောထဲပြာသောထဲနီသောထဲပိတ်ချောကိုလှုပ်တက်သောထဲအမျိုးမျိုးထုလှုပ်တက်သောအတက်နှင့်ပြည့်စုံ၍ကိုရောဤဆရာသမားခမည်းတော်အရှင်ဒါဝိဒ်ဤဆရာသမားတို့နှင့်ဝိုင်းလျက်လူသမျှကိုညံရှာ၍လှုပ်တက်သောသူဖြစ်၏တို့ဖြစ်၍ကိုရောအမိန် ရှိသည့်အတိုင်းဂျုံဆန်မူယောဆန်စပြည့်ရီစီကိုကိုရောကျွန်တို့အားပေးပါတော့ငါတို့သည်ကိုရောလုံချင်းသမျှသောတစ်သားကိုလေဗနုန်တောင်ပေါ်မှခုတ်ပြီးလျှင်ဘုံလုတ်၍ပင်လယ်လမ်းဖြင့်ရုပ်ပေမြို့သို့ဆောင်ခဲ့ပါမည်ကိုရောသည်ယေရုရှလင်မြို့သို့တည်ပို့ရမည်ဟုပြန်ပြော၏အငယ်၁၉နဲ့၁၈ ခမည်းတော်ဒါဝိဒ်သည်ဣသရေလနိုင်ငံ၌နေသော တပန်းအမျိုးသားအပေါင်းတို့ကိုစင်းယူပြီးသည့်နောက်တဖန်ရှောလမုန်သည်စင်းယူပြန်၍တသိန်း9600တို့ကိုတွေ့၏ထမ်းသောသူ9000တောင်ပေါ်မှတက်ခုတ်သောသူ7000အမှုကိုကြည့်ရှုစင်သောသူ3600တို့ကို ခွဲထားတော်မူ၏